ကျေးဇူးရှင်မဟာဗေဒမြတ်ဆရာတော်တရားကြီးမဟာမေတ္တာဆရာအတွင်း၌ဆက်ရှိတဲ့သုံးလ2000ခုတွင်ဟောကြားတော်မူသောဘာသာဝေကိုနှိုးဆော်ပါတရားတော်ဒီဒီမတော်တဲ့ဒီဒီအဲဒီဘုရားကနေဒီဘုရားကနေဟောတယ်ဒီဘုရားကလည်းဒီဘုရားကိုဘုရားလာပြီးဟုတ်မောဒီဘုရားကိုအားလာနေတာပါပဲ ယူဝင်ကြပါလား။ဒါပေမဲ့သူအရင်အရင်ကထားပြီးနေပြော။ဟင်။နာယုံနဲ့လည်းလည်းဒီဟာနာယုံနဲ့လည်းဒီဟာရမှာ။ဟောရုံနဲ့လည်းရတယ်။ဘုရားကြီးကဒီလိုဒီလိုနာမည်ကြီးကတော့ဒီလို။အဲဒီဒီနေ့နာမည်တာ။ ဒီဘာလဲဒီကနေမှာအဲမင်းဒီကြောက်မှာပေါ့စေနိုတာဟုတ်ပြအဲဒီဘာလဲမဒီကြီးရာကြီးပါဗျဒီလိုလာကြနေတော့ဒီဘာလဲဒီတိုင်းသူ့အနေနဲ့ဒီတိုင်းဒါပြီးတော့ဒီဟုတ်ကံအားတော့ဟိုအင်းအားပါအဖို့ဟင်းဟိုကိုကြီးဒီမှာပြန်လာတဲ့ပုံစံတွေ ခဏမပွင့်လို့ရှိရင်သူပါဟာပြီးတော့တစ်သိန်းကျော်ရင်းဆိုလို့ရှိရင်တစ်သိန်းကျော်ဒီကနေ့ဒုက္ခပြီးပြီဒုက္ခမပြီးတဲ့သူသူ့ကိုပေါ်ကိုသိအောင်တစ်သိန်းကျော်ဆိုရမှာဆိုရင်ဒါအောက်လေဒါမှမဟုတ်ဒီအောက်လေဒုက္ခရင်းလာလို့ဒီဒုက္ခမှလို့ဒီအဲဒီဒုက္ခကထွက်ပြီး အောင်မတွေ့ရလို့ဒီဟုတ်လားအခုဒီမူကဒုက္ခမှမပြီးဘူးလားဒီထွက်ရတာဟုတ်ကလားဟုတ်ကဲ့ဒီဒီအောင်ကြတော့ဒုက္ခတွေကပင်နေတယ်ဒီလိုဝင်ဒီတော့ဒုက္ခမှလို့ဒီအဲဒီကတော့မဆိုရဘူးဒါမှမဟုတ်ဒီဒီဆရာရဲ့ဖြစ်တဲ့အောက်တာသူက sono noi vai con toccare di dire voi toccare di dire mi spiego sì non per chi non può sì lo che lo sta capendo di dire sì ne ta omnibu di dire sì chamba omnita di dire di dire si dà mi si dà mi chamba omnita sì ချမ်းသာအောင်မြင်ကြရည်ဒီစိတ်ရှိတဲ့ပြည့်ဇာတိရှိတဲ့ပြည့်ချမ်းသာအောင်မြင်ကြရည်ဒီစိတ်ရှိတဲ့ပြည့်ဇာတိရှိတဲ့ပြည့်ဒီကလာရတဲ့ချမ်းသာဟုတ်ကဲ့လားဟောတယ်ဒီအဲဒီကြီးရည်ဒီဘယ်လိုမျိုးချမ်းသာအောင်ဒီဟာပါအဲ့ဒါဒီဟာပါဒီဘယ်လိုမျိုးဖြစ်နေဟင်ဒီဘယ်လိုလုပ်ဖြစ်နေ ဒီမှာလည်းဒီလိုပေါ့နေနေရတာပဲလားဟင်ဒီသူဟုတ်ရဲ့အာလို့ရောင်ရည်ချင်းပါတော့ဖြစ်မရောင်ရည်လို့ဒီလောကခိုင်းမလောက်လိုက်လို့ဒီဒီလိုဒီဒီပြေကုန်ချမ်းပါဟုတ်ကြဒီဒီဒီလာပြေချမ်းပါဒီမှာ ကိုမွေလူဟင်ဒီမုံကြတော့တကယ်တော့ဒီပြီးအောင်လုပ်ကြတာတချမ်းလာအောင်လုပ်တယ်ဒီဘုံမှာလုံးလာတော့ဟင်ဟုတ်ကလားရဲ့ဒီဒီဒီလေးကြည့်လို့ဒီကိုသိချမ်းမှာဒုက္ခလို့အတုတ်ဖြစ်အောင်ဒီခါအတုတ်ဖြစ်တော့ရအောင်ကြောင်းရအောင်ကြောင်းရတော့မလုံးနဲ့ဟိုဓာတိကနေထိုင်နေတော့ဒီလိုအောင်ဟုတ်တော့ ဒီလောဘမတန်နိုင်တဲ့ပုဂ္ဂိုလ်ဒီကြောင့်ညာရင်ကိုတော့ပြီးပါဘူးရှိတဲ့ဒီထိုင်းတော်ကလောဘဟုတ်နော်ဒီဒီကြောင့်ညာရင်ကိုတော့ပြီးဟုတ်နော်ဒီလိုမရရင်ကိုလိုလို့မယ်ဟုတ်နော်ဒီလိုမရရင်ကိုလိုလို့မယ်ဆိုတဲ့ကတရားတော်တရားတော်ဒီထိုင်ဖို့နော်မရရတဲ့နည်းနဲ့လုပ်တော့မှာဆမ်းပါဘူးဒီလိုလာကြည့်ရအောင်ဟုတ်နော်အဲ့တော့မတုတ်ချင်ကြရအောင်ဆိုတော့ ခံပြီးတော့ကျိုးသားတော့ရတာမကျိုးသားရဘူးလို့ကျိုးသားကျိုးသားတော့ရရတာဒီနဲ့ဆောင်ရရအားလုံးနဲ့အားမရအောင်ခံပြီးနော်ကျိုးသားကဖြစ်နိုင်ရင်အထက်လေးနိုင်ရင်ဖေးလေးကျိုးသားတော့နော်မရမဖြစ်ဘူးဆိုတော့ဘောဘုံတိုက်လို့နော်အတော့ဒီပေါ်ရတာတော့တို့ဖြစ်နေပြောကြမှုဒါကဒေရာလေးကြီး ကြားပြီးတော့လူရဲ့လို့ဖြစ်လာတဲ့ရှင်ဒီသားတဲ့တူနေတယ်ရှင်မှာတော့မရှိဘူးဒီသားတဲ့သူတော့သိရှိဘူးနော်ဘုရားတော်ဟောတာဦးလေးပြီးဦးလေးတော်တော်လေးပြီးတော့တယ်ဒီအဲ့လိုလိုက်ဒီသားတွေမှာဦးသားနဲ့ဒီသားတွေဒီသားဒီ ဒီကိုကြီးကလူရဲ့ကိုကြီးရဲ့ဘူးတော့ကိုစိတ်တိုင်းညာလူရဲ့ဆိုတော့ကိုထုံးကံတိုင်းလူရတော့ကိုငင်သားလို့တဲ့ကိုထုံးကံတဲ့ကိုတလိတိုင်းလူရအဲလူကြီးကိုလေပဲတမန်ဒီပဲတမန်ဒီမှာလည်းဖြစ်တယ်ဘုံဘူးအင်းကြီးဘုံရှားတောင်သွားတယ်ဒီရှိုးနေတဲ့အေးဆိုလို့ ဘာဘူးကနေလဲအေးချီဖို့မြတ်ဘူးကြီးတိတ်ပြီးတော့တက်တယ်လို့မဟုတ်ဘူးအဲ့ဒါဒီမြတ်ဘောမြတ်ထမြတ်ဘောမြတ်ထပြီးပုတ်ခါတာဘောင်းတိုင်းရဲ့ကိုယ်တော်ကိုဒီကဘာဦးကနေဘူးကဘာဦးနေဘူးဒီအေးချီဖို့တို့တန်ကြီးပြင်ကြီးဖို့ဒါကမှတန်ကြီးနေနေကြကြတော့ပြီးတော့နေ အောင်တော့အဲညာဘူးကတည်းကတကယ်ရိပ်ပြီးခေါင်းကိုချိုးပြီးညံ့ညံ့ညံ့ပြီးဒီတိတ်ကိုလို့တို့လူလက်ကြီးစမ်းကြမှာပဲဒီဒီဆိုတော့ဟောလေရောကြတော့အဲလိုညက်ပြီးပါဘူးညက်ကြီးရိပ်ပြီးတခါလေထားပြီးတခါပြီးဒါတော့လေအဲ့ဒါလေးအုပ်ထားရတာဘောကဒီနဲ့ပြီးပြီးတယ်ပေါ့ဟင် ဘာသူကနေလာတဲ့ဒီလိုမျိုးသဘောတူတယ်ဒီဒီဘောကလေးခေရင်မလေးပါဟုတ်တော့အဲဒီကကတော့ဒီဒီဒီဟုတ်တော့အဲဒီလိုနေရာကနေပြီးတော့အဲဒီမိသားစုကြီးတွေမှာခတ်ထုံတော့ပါပါလာတော့အဲဒါကတော့ပုံနဲ့ခါလာတော်ရလို့ရှိနော်ဒီသူများတဲ့ခြုံတဲ့လူပေါ့လေအဲဒါဒီပြီးုံပြီး ငါကျင့်တာလည်းဘာကြီးပါမှာပေါ့ဟင်ဒီအဖို့ရေးပေါ်လေးဟင်အဲဒီထဲမှာအစွာဆုံးလူတန်းထိုင်တာအာဟုဝတ်တဲ့ဟုတ်ပေါ့ဟင်ဒီအဖို့ပေါ်လေးအဲ့ဒါမှမပြောဘာရင်းရောမှမဖြစ်ဟင်ဒါလို့ဦးသေးတန်သာရဲ့ဒီတဲ့ဒီနဲ့ဘောအဖို့ဒီတဲ့ဒီကနာအင်းတဲ့ဒီဒီကနာ ကိုယ်တိုင်ကဒီကကိုယ်နေခြင်းလုံးနေအဲဒီကနေသူ့ရဲ့သူ့လူကောင်းအောင်ပြီးပေါ်လာပြီးဆိုတော့လူကြီးခရိုင်ကြီးတိုင်းကြီးဘူကြီးနဲ့ဘယ်လိုစနစ်ပြုံးထားတယ်ပြုံးထားပါမယ်ဘယ်လိုဖြစ်အောင်ဟဲ့ဟိုဟိုဒီတော့ကတူအောင်လို့ဒီကံကိုဒီကတည်းကလို့ဒီပူတာလေပူတယ်ပူတာလေပေါ်မှာ dionysus loki hai hata hata loki e anti loki တော့ဟိုလူမှုတွေမဟုတ်တော့လူမျိုးတွေပါကိုသူ့တော်နော်ဒီအာဟုရိမောကိုတံရောဟာလို့ဟာတော့ဟိုလူလိုလူလိုမိုက်ဒီမောကာရီကူတော့သူ့တော်မဟုတ်လားဘုရားဘုံဒီရောလာမမိုက်ခါရီကဘုံဒီရောအောင်ဝင်လာတော့ဘုရားဘုံဒီရောသူ့မမရဲတာဒီဘုရား che evitano accanti a te. Pertanto l'arrivo non nudo nel rincarnito. నిరుపములకు ప్రయోజనం నిరుపములు ఇవ్వాలి పూర్వం ఉండేది మానేశాన్ని నిరుపములు నిరుపములు ఇవ్వాలనుకుంటుంది దాదాపు గురుగే గురి လက်တွေ့လက်ရည်ဆုံးနေတယ်။ဟုတ်အခုတို့ကဘာမှမနာပြည့်တဲ့ပုံစံကြီးဒီအဘောဒီအစ္စံတော်ဥပဒေကိုပူဇော်ပြုလို့အခုတို့နေကြတဲ့နေရာကဘာဝီဒီပေါ်ရင်းကိုနောက်တို့ကနေတော့ပူတဲ့အာဝနာနဲ့အဲပူလို့ပါလား။အမှားအမှားလို့ဥပဒေလူရဲ့လက်ရည်ဆုံးတယ်ဒီလိုဆိုပြီးဒီလိုတည်း ဒီရတဲ့ဒီဒီလာဒါဒီပဲဒီမှာဟိုဒီလိုပေါ်ကိုအုပ်ချုပ်နေတဲ့သူတို့ကြည့်နေပြန်တယ်ဒီလိုတည်းဒီတိုင်းနဲ့လက်ပေါ်ရှိပြီးဒီကွာဟုတ်တော့အဲ့ဒါကမာရာတော်ဗမာလူကြီးအေးအုံရတဲ့ဗမာလူကြီးသူ့ကိုဘုမဘုံကအေးအဲ့တော့တိုင်းကြီးနဲ့ခုခါရတဲ့ကြည်လာပြီး ဒီသားလေးမိခင်ကြီးရတယ်ဒီကနေမှုကကဘာကိုဘုဒ္ဓဘာဝင်သူဖြစ်နေလို့ရင်တော့အင်္ဂလိပ်ကဒီသားနဲ့ဘာလို့ပြောနေတော့ဘာလို့ပြည့်ဥဆုံးဖြစ်ဒီကိုယ်တိုင်ကိုယ်တိုင်ဘုံတော့မဟုတ်ဒီမှာတော့ဒီတိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ဘုံတော့အဲဒီကဒီကလေးဒီဟာဒီကလေးဒီဒီကလေးထူတာနေ

ရွာကြီးတွေပေါ်ပြီးအခုကတော့ကဖြစ်နေတာအခုတကယ်ညာပြီအခုတို့ကြီးရပြီအခုတော့ပဲဖြစ်နေပြီကဘာမို့တော့ပေါ်အကြီးတွေဒီလိုမျိုးဒီဒီလိုရွာကြီးတွေတော့ဟင်ရွာကြီးတွေလောက်နေတော့အဲကဘာလုံးနဲ့သက်သာနေတော့အဲတို့အင်္ဂလာတွေလည်းလာပါလာလာဟုတ်ကဲ့ ဒီအင်္ဂလိပ်ကြီးပေါ့ဟင်အကုန်လာတာဒီအကုန်လာတာတခါမောင်းလို့ပါတော့ဟိုအင်တာနက်ကနေပြောတယ်ဟိုဒီဒီဘုပါတော့ညာတော့အဲ့ဒီကလည်းလာအောင်ပါပြီဟင်လူမလာပဲနဲ့ဟိုကနေပြောတယ်ညာမစားပြုတ်လိုက်တာပြီးအနိုင်ကြီးတယ်ဒီကြားတဲ့သူတို့ကြီးဒီကြားတဲ့သူတို့ကြီးလာပြီးဘုဒီစကားပြောတယ် ဒီဒီအောင်မြေရာပြီးဒီမှာအားလုံးဘုရားမြေမြေတက်တဲ့တက်ခံဒီဒီလိုခံရတယ်ဒီဒီလိုခံရတာဘောဘောဒီဒီဒီအဲ့တော့ဒလီချင်းရောအဲ့ဒါလူမျိုးချင်းရောဟုတ်ပါဘူးဒီဒလီချင်းရောလူမျိုးချင်းရောဟုတ်ပါ ဟုတ်နော်နောက်တော့ဘာသာချင်းကြီးကအကုန်ရောအားပါဟင်သူရှိဘူးဒီလိုရှိသလားသူအေးဒီလိုရှိသလားသူကတော့ဘလို့နေကြတော့ဘလို့အောင်ပြောမှာလေဟင်ဝါနုဘုရားဘုရားကြီးမှာရှိနေပဲကုန်ပြီမကုန်းတော့အဲ့ဒါတွေကုန်ပေါင်းပြီးတော့ဒီလိုဦးကြီးလောက်ခံပါတယ်။ဒါကရက်ဒီတန်ခါသာနာတန်ခါဒီသာဖို့တိ တယ်ဒီအိုးကြီးကြတော့ဒါကသတားရမှာဒါကသတားရမှာဒါကသိရခင်ရမှာလေပြီးကြတော့အိုးမှာဟုတ်ပါလားဒီတို့နေကုန်ရဲ့အိုးအိမ်ဒီကောင်လေးရဲ့ခိကြရည်လေဒီအိုးကြီးဖြစ်တော့မယ်ဟုတ်ပြီပဲဒီဒီဟိုတို့ပမာဏကြီးပြတ်တော့သူတို့ဘုံကလာတဲ့ဟာတော့ကောင်းမလဲလား ဟင်ကိုယ်ဟာဒီလက်ပေါ်ကိုယ်ဟာဒီလက်ပြည့်ပြီးကိုယ်ဟာဒီလက်ပြည့်ပြီးသူ့ကိုယ်ကိုဖြစ်ကုန်တယ်ဟုတ်ဗျာဟင်ဒီလေးကိုဖြစ်တဲ့စီရဲ့ဒီလေးကိုဖြစ်နေလို့ဖတ်တယ်အပန်းဖြစ်နေတဲ့ဖတ်တယ်ဆရာတော်ဟင်းလေးကိုဆိုတာအလားကျော်ကျော်ဘူးဒါကလည်းဒါကြောင့်ဖြစ်နေတယ် ဘယ်လိုရတာရတာဖြစ်နေလဲဟင်ခါတော့ရတာတည်းတည်းရှိမလားရှိပါဘူးဟောကြောင့်မလေးကြီးဟုတ်တယ်လို့ဆက်မှာဟင်ဒီတိတလီလေးကိုတို့သွားတယ်ပုဂ္ဂိုလ်ကြီးပေါင်းတာတော့ပေါင်းတာကိုလိုမျိုးအတိဒီကိုလိုမျိုးကဖြောက်လို့ပေါင်းတာအဲ့ဒါ ဟုတ်ဟုတ်ဒီကဘာမှဖြစ်ပါဘူးဟုတ်ဖြစ်ဟုတ်ဟုတ်သူတို့တို့အဲတို့ဒီလူတွေတော့နားတော့ငါတော့မဟုတ်ဘူးမူတလင်ကဘသူနဲ့ပေါ့ပေါ့သူ့ပါပါဆက်သူ့လူမျိုးဖြစ်ဒီပါပါဆက်သူ့လူမျိုးဖြစ်တို့တင်ငါညွှန်ပေးခဲ့တို့တင်ငါညွှန်ပေးတဲ့ကမိဂရီချိုးတော့လာလာတာဒီဘူးဟိုကရအလိုတိုင်းအောင်ပေါ့ တက်အောင်ကိုပေါင်းပြီးအဲဘာမှမလုပ်ချင်ဘူးဘာမှမင်းကလေးအဲဒီကလာတယ်ကာပြူတာပဲဟိုလိုရလာတဲ့ကလေးကိုသားရလာရင်ရလာတဲ့ကဟိုတောင်းဆိုတယ်ဘာမှမပြောမှမခံဘူးဘာမှမပြောမှမခံဘူးဟုတ်ကြဘာမှပုံစံပြောမှမခံဘူးဒီဝါတော့ခါမကျနေတော့သူတို့ ဆိုသွားတဲ့အရက်ဘူးများရတာတော့သူမလိုက်ဘူး။ဟင်ဒီတို့ကြည့်ဘူးကြတယ်။ဟင်ဒီအာရုံအာရုံဟိုညာဘုံကတော့အဲ့လိုမျိုးတွေတော့မယုံဘူး။နေ့ချွေကိုမြည်ယူတော့အဲ့လိုမျိုး။ဒီလိုကြတော့မျိုးတော်တွေကြီးယူတော့မယုံဘူး။ဘောပါလာတာ။ဒီလိုမျိုးတော်တွေကြီး ယုံတော့တော့မယုံဘူးကဲဟင်ဒီမှာပါဟုတ်လားဒီကိုမျိုးကိုဆောင်းလို့ပေါလာတော့ပေါ့ဒါသာကိုဟုတ်ကြဒီအဲ့လိုကြီးဟိုတော့ရောက်ရောက်တော့မယ်ဟိုဘာသာပဲအဲဟိုဘောင်းနေလိုက်တာဘောင်းနေလိုက်တယ် ကလေးတွေလည်းဘာလဲဘာလဲဘာလဲပုံမှန်ရှင်းလို့ရှင်းလို့ရှင်းလို့ပြောတာခုတပိတ်ပါပဲဒီမူကလေးရပြမှာနေတော့ရှင်းလို့ပြောတာရှင်းလို့တကယ်ရပြမှာနေတော့ဘုဒ္ဓရဲ့ရပြမှာကြီးကဘာတော့ဘူရာတော့လက်ခံတယ်သူ့တို့ပါတာလည်းလာပြီးဒါအကောင်းမဟုတ်ဘူးပြရပြမှာကြီးအဟုတ်ဘူးဘူး လူလုံးပြောင်းတာသူတဟိုတပည့်ရင်သွားတဲ့အချိန်မှာအဲ့ကောင်မကြီးရဲ့သွားပြီးသိသိသူ့ဘာကိုလည်းဝင်ထားပြီးရှိတယ်ဟင်အဲ့ဒီအရာပြမှလေးကတော့သူ့လူကြီးကိုသူ့ဘာသာလိုက်ရမယ်ဘုရားကိုကအဲ့လိုရှိနေမရှိဘူးလေပေါ့ကြီးအောင်နေတော့ဘလူးဘယ်လိုပြောတော့ဘလူးပြောတော့မလို့ဘူးလေဘုနောက်ကအားမင်းတို့ကတော့ မင်းတို့ရောရှိပါရှိလာရုံပဲကျူအောင်နေလို့လည်းပါမှာဟုတ်ပါဘူးဟင်ဒီတော့ဘယ်လိုနေနေရပြီးရမယ်မဟုတ်လားနေလို့လေဟုတ်ပါဘူးဟေးရှိရပါဦးဟုတ်ပါဘူးဟုတ်ပါပါပါဘူးဟုတ်တော့ဟေးရှိရအောင်ဘယ်လိုဟုတ်လဲဒီပြောရင်းနဲ့ပါလာရင်းနဲ့ပြောလို့ရှိသေးတယ်ဘုရားပြောတော့တောင်းလို့ငါဖြစ်တယ် यमुना उरेद्वार मूटन ग्रहण तो मुंगो का प्रमाण या मुंगो बोलो ये ती एजा कौमे मुसलिमा मिला मुसलिमा का चित्त मुंगो का जवाब होता है बीमा से बीमा मुसलिमा को भी तो हो मत तू ဘုရားသဘောမတူတာကိုသားလာရေသဘောမတူမှလည်းခေါ်လာတယ် အဲ့တော့အလုပ်ကိုမွန်စလီမာလီကဒီသူမိဘရောက်ခမနာလည်းနဲ့မဖြစ်တော့အိမ်ပြန်ရအိမ်ပြန်တော့တာပြည်သူကအိမ်ဇမနာလိုက်သွားဟုတ်ကဲ့ဇမနာလိုက်သွားတော့အဲ့ဒီအဲကျောင်းမရမိဘနှစ်ပါးတော့ပမာလေးကိုဖတ်ဖို့ထားတော့ဘူတီယိုနီပါအဲဘူတီယိုနီပါအဲ့ဒီအနေအဲ့ဒီကောင်လေးကမွန်စလီမာလာတဲ့ ပါပွားရုံနဲ့မကဘူးအဲ့ဒီယမုန်သာကိုဥထုတ်တာယမုန်သာကသူကဟိုအကြည့်ပဲချမ်းကပမာပဲနောက်ပဲချမ်းကသူ့ကိုအဲ့ဒီမှာမူတလင်းကကြီးလို့တာအဲ့ဒီကြီးလို့တဲ့မူတလင်းကအဲ့ဒီပမာကိုပေါ်ပြီးဥက္ကဋ္ဌကြီးဒီညောင်းတဲ့နေရာအဲ့တော့ဒါခါလေအဲ့ဒီကောင်မူတလင်းကိုပြစ်ပြီးဖြစ်သွားဟုတ်ကဲ့ဒီလိုကမူတလင်းမရလာတဲ့ အဲကလမဘုအာရမတူဘူးယောဂမရှိဘူးလားဟုတ်တော့ဒီဟုတ်တော့နာသူကပြီးလို့တက်ဟုတ်ကိုယ်တိုင်ကြည့်ပြီးမုသင်တရားကိုကြည့်တော့တာပဲကိုယ်ကပြီးလို့ဒီဘုရားဘာသာဖြစ်ဘုရားကဘူးဟုတ်တော့ကိုကတော့ကိုယ်ပဲခုနတို့လည်းအညာခံပြီးကိုယ်အရောက်မှာဒီကရတာကလည်းချက်ထားပဲဟုတ်နော်ခုနကဘုရားဘာသာမိဘများ ခြေလွဲနေတာဖြစ်တယ်ဟုတ်ပါခြေလွဲနေတာဒီဒီတော့မိဘဖြစ်နေအဲ့ဒါမျိုးဖြစ်ဘူးဒီဒီလိုဒီကောင်လေးမိဘဖြစ်မဲ့ကောင်ကြီးဒီဒီတာဝေးကြီးနေမိဘဖြစ်မဲ့ကောင်ကြီးကဒီနေတော့ဒါနဲ့တော့ဒီရအဲ့လိုဖြစ်နေတယ်ဘယ်လိုရောရောဘာမှဖြစ်ပြီးသားဖြစ်ဟုတ်ကဲ့သင်လေးဦးခုနပြောပြီးတော့ဘောဘောဟုတ်ကဲ့နေတော့ဒီကိုယ်ကအတားဖြစ်လာငါဖြစ်မှာ